ဒီရက်ကအခုလိုထက်တန်စားပြီးသဘောတော်တရားတွေဖတ်ထုတ်ခြင်းဖြင့်စိတ်ရည်ကြည်ကိလေသာဖြစ်စဉ်ကိလေသာရောက်ကောင်းဆိုအပြုအမူတွေပြုပြီးတော့ကောင်းဆိုဘဝတွေရတဲ့ဖြစ်စဉ်ပေါ့ တရားဖြစ်စမှာစာကြောပြောလို့ရှိရင်တော့ဝိသေဘောဥဒုက္ခဥဒုက္ခမှာလုံရောက်ရေးဆိုတဲ့ဥတီချက်ထားပါအယုဒိအယုဒိချက်ထားပြီးတော့ကုသိုလ်ထက်သန်စွာတရားတွေအထုတ်တဲ့အခါတရားကျင့်ရဲ့လုံလုံချုံချုံနဲ့အထုတ်ဖို့ သုရဒိကဘာဝနာအကြောင်းစတင်ပြောတော့ပါတယ်။တရားရဲ့ခုံတော်တော့အမှန်တော့ပါပဲ။အရေးကြီးဆုံးအချက်ပြောတော့ပါတယ်။အခုလောက်ရတယ်လည်းပဲခွင့်ရဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့တတလုံးတော်လုံးကပေါ့လေ။ ကိုယ်နဲ့ဆုတ်ထိန်းချုပ်မှုကလည်းမရှိလားတတိနဲ့လည်းကောက်ဝဲမှုမရှိတာတော့ရှိလို့ဆိုကားတဲ့ကိလေသာနဲ့စိတ်ထဲမှာအယုတ်ခံတောင်းရတဲ့ကိလေသာတွေဖြစ်နေတော့ဟုတ်တန်စွာအနေထားရောက်လာဒီလိုစိတ်ထဲမှာဖြစ်ပြီးတော့ကျุလို့ဆိုကားတဲ့အပိုင်းတိရောက်လာတယ်လည်းပဲကိလေသာမျိုးကမကုန်သေးတော့ အကြောင်းတိုက်ဆိုင်လာလို့ရှိရင်အကြောင်းတွေပေါ်လာလို့ရှိရင်ယောဂနေပြီးစိတ်ထဲထကြွပြီးတော့ရှုလို့ဆိုရတဲ့အပိုင်းရှိတော့ဒီတော့ဆင်းရဲကြီးအကြောင်းဖြစ်တဲ့ကိလေသာတွေပေါ့လေဒါတွေမြစ်ပြဘာလို့မတတ်နိုင်ကြအောင်တော့အောက်တန်းသောဘဝရောက်ရှိတတ်တဲ့ကိလေသာတွေကိုတော့မြစ်ပြပြောက်အောင် ပြုလုပ်ဖို့လိုရဲဆိုတာကိုလည်းအဲ့ဒီအတိအကျကလေးတော့ထားပါအဲ့ဒီအတိအကျလေးရှိရတော့ဗောလေအခုလိုတတိယဘောင်းနဲ့တရားတွေအထုတ်ဖို့ဘုရားမြတ်စွာကိုယ်တိုင်လည်းပဲတော့ဘုရားမြတ်စွာအခုရှိတဲ့သူရောမြတ်စွာရှားရည်လည်းပဲဒီတတိယလာရောက်မှန်မှန်လျှောက်ပြီးတော့ဗောလေမကြည့်ဘူး တိမာမှုမောဟအဝိဇ္ဇာတွေကိုအပြတ်ရှင်းလိုက်တာဘုရားမြတ်စွာဘုရားမတိတာလည်းဘာမှမရှိဘူးရှင်စလုံးသွင်းလိုက်လို့ရှိရင်အကုန်လုံးပြီးသွားတာဘာလို့ဆိုတော့မတိဘူးနဲ့ဒီမှာမို့လို့ရှင်းပလိုက်တာပေါ့နော်ဒီတော့အရင်ကြီးတွေကျိုင်းဆိုင်တဲ့ဟာတွေလည်းကျင်းဝေးစီကြတော့မြတ်စွာဘုရားဟာအထွတ်အထိပ်ရည်ကြီးစီဖြစ် သိကြရင်မှလည်းအကုန်လုံးပြီးတော့တတ္တဝါတွေကိုလည်းရှင်းတော့သနာပြီးတော့ဒေသနာဉာဏ်နဲ့ဝင်တရားတွေဟောခဲ့တာဒီတော့ဗုဒ္ဓရဲ့ခုံသိဖို့ဆိုတာကတော့သူဟောထားတဲ့တရားရဲ့ခုံကြီးတွေကိုပထမဆုံးစာရေးအနေနဲ့သိပြီးတော့တတ္တတရားတွေလုံးချလာဖို့ရပါဘူး နှိုးနေတဲ့တတ္တတရားကိုတိရိစ္ဆာန်ဘာဝနာတရားနဲ့ပြုစုပြုထောင်ပြလိုက်တဲ့အခါမှာစိတ်စိတ်ကြမှုကစတိညာပြီးအစဉ်စဉ်ဖြစ်လာပြီဆိုရင်တတ္တတရားကြီးတိုးပါဖွင့်ပြောပြီးတော့နောက်ဆုံးခိုင်ပါတဲ့အနေအထားကြီးရောက်သွားပါမယ်ဒီလိုအစွမ်းတတ္တိရှိတဲ့တရားရဲ့ခုံလေးကိုပထမဆုံးဖော်ထုတ်လိုက်လို့ရှိရင် သူဟောတဲ့တရားရဲ့ခုံကိုလက်တွေ့ကျင့်သုံးလို့အကျိုးကျေးဇူးရှိမှသိပြီဆိုရင်ဘုရားရဲ့ခုံတော်လည်းပဲကိုယ်ကိုယ်ကိုယ်နဲ့ရှင်းလင်းစွာပေါ်လာတော့ပါလား။ဒါကြောင့်ဆံဃာများမှာဓမ္မပဿံတော်မပစ္စတိတော်အတိတရားရဲ့အရှင်တရားသိမြင်စားတဲ့ပုဂ္ဂိုလ်ဟာ ။ဟာဆရာတို့လည်းပဲကြည့်နေပြီ။မြင်သိလို့ဆိုရပါလေ။တနည်းအားဖြင့်လည်းပဲဟောထားတဲ့တရားတော်တွေကိုသိမြင်ပါမှတရားကိုမြင်တာပဲ။တရားရဲ့ခုံကြီးကိုသိပါမှတရားရဲ့ခုံကြီးကိုသိနိုင်တယ်ဆိုတာပေါ့လေ။ဒါလည်းဒီကြည့်ကြည့်လို့မလေးရ။တရားကုံလေးပါဟိုတနည်းတရားကုံလေးပါထပ်ပြီးတော့ပြောပါတယ် ကိလေသာမျိုးပါမကြံဒီလောက်မှကြည့်ရှိပြီးတော့တိတ်တရေးမှာအတိတရားနဲ့အကျင့်တရားသိအရေးကြီးပါတယ်အတိတရားဆိုတာကကိလေသာမျိုးပါမကြံဘယ်လိုပြသရတယ်ဆိုတဲ့ဤလမ်းတွေပေါ့လေသူတ္တမြာညာလို့ဆိုရမှာပေါ့ နိလန်သိရှိထားပြီးတော့လက်တွေ့ကျင့်သုံးမှုလာရှိရပါဘူးလက်တွေ့ကျင့်သုံးလို့ရှိရင်ကျင့်သုံးတော့အတိညာနဲ့ဆိုတာဖြစ်လာတာပါပဲအတိညာဖြစ်တော့မတိဘူးနဲ့ဒီမှမှုဟာတဖြည်းဖြည်းနှိမ့်မှိန်ပြီးတော့ပေါ့လေဒီဟာတွေဆောက်ရုပ်ပြီးတော့နောက်ဆုံးသူတို့လည်းပြည့်စဲသွားနိုင်ပါတယ်အဲ့လိုအတိညာကြီးအစဉ်အဆက်ဖြစ်ဖို့ဆိုတာလည်းပဲ ရှေ့ဘက်ကသူ့အထောက်ကူတွေအရှိရပါတယ်ရှေ့ဘက်အထောက်ကူတွေမလုံလောက်ဖဲနဲ့တော့ပတိတရားသာရှိတော့ရှင်တရားယုံကြည်ကြည်နဲ့ဆန္ဒပြင်းပြင်းနဲ့ရဲရဲရဲအာမထုတ်ဖို့ဆိုလို့ရှိရင်တော့ဒီလိုပါပဲအချိန်ကကုန်နေတယ်ဘာမှမရှိအောင်လောက်ဘူးဒီတော့ကိလေသာမျိုးပြ ရှင်းသုံးနိုင်ရင်ပါပေါ့ရှင်းပိုင်းကအကြောင်းလေးရရှိရပါလားဘုသတိသဘာဝနာတရားရဲ့အကျိုးတွေပေါ့စိတ်စီရင်ဝအစအကျိုးခုနှမျိုးတော်ရတယ်ဆိုတာအစင်ကြတယ်ဆိုတာရဟနာဖြစ်တဲ့အထီကိုဆိုပါတယ်သတ္တဗတ္တကအနာဂံဖြစ်ဖို့ကတော့သူပြောကြမရှိပါဘူးစောင့်ကုန်နေပါပြီ ဆရာဖြစ်တာလည်းပဲဒီတိတိဆာပါပဲတိတိဘုရားကြီးဖြစ်တာလည်းဒီတိတိဆာပါအရိယာတွေဖြစ်တော့လည်းဒီတိတိဆာလာကြောင်းလည်းရတော့ပါလမ်းရိုးလမ်းဟောင်းကြီးပေါ်တယ်ပါသမဏကိုဖြောက်ချိုးပြီးတော့ကိုဒီလျှောက်လို့ရှိရင်လျှောက်တော့ကျေကျေစီရှိနိုင်တဲ့လမ်းရိုးလမ်းဟောင်းကြီးပါပဲအဲဒီလမ်းရိုးလမ်းဟောင်းကြီးလျှောက်ပြီးကြည့်ပြီးတော့မှန်မှန်လျှောက်လို့ရှိရင် လမ်းဆုံးတော့ရွာရောက်ဆိုတာပေါ့လေအဆုံးရောက်တော့တကယ်သန္တိစုကသန္တိစုကခေါ်တဲ့အဝိဒ္ဒစုကလည်းပေါ့နိဗ္ဗာန်မျက်မှောက်သိနိုင်တာပါပဲဒီလိုအထုတ်ရတဲ့လက်ရှိတိဋ္ဌာဘာဝနာတရားမြတ်စွာဘုရားမြတ်စွာဘုရားကိုယ်တိုင်ခေါ်ထုတ်ခဲ့တာပါသီလတရား

တရားပြည့်စုံဖို့ရာစားရှိတဲ့တ attva တွေရဲ့စိတ်ရည်စိတ်ကိဝိစိတ်ရဖို့ရာဒီကြောင့်ဒီတော့ခီးပါပဲအဲဒီကြောင့်ဒီတော့ခီးဆိုတာကာဝတ္တစိတ်ဓမ္မခေါ်တဲ့ရှုခွင့်ကြည်လေးမျိုးတွေကအတိအကျပေါ်နေတဲ့ရှုခွက်ကလေးတွေပါပဲအဲ့ဒါလေးတွေသိစမပြဆွေးမြေ့စွာရှုမှတ်မှုပါပဲ ဒီလိုလည်းပဲအရေးကြီးဆုံးအကျိုးကိုမြတ်စွာဘုရားပေါ်ပြပေါ်ပြထားပါတယ်ပြီးတော့တရားရဲ့ကိုယ်ကြီးတိလိုက်ရတယ်ဆိုတော့ဝိဒယတနာရှိသေးထတဝါသတ္တမသုဏတသဒီဝရဏဥက္ကမောသဗ္ဗဝါတော်ဆိုတဲ့အတိုင်းပါပဲတရားရဲ့စကောင်းကြီးကုံလေးတွေပေါ်လာတာပဲ ဘဝဆင်းရဲကလွတ်မြောက်ရေးဥတည်ပြီးတော့ဗောလေဗရဏာထားပြီးတော့သူတော်ကောင်းတရားကိုကြားနာနေတဲ့ပုဂ္ဂိုလ်မှာဟိုကြားနာနေခြင်းမှာသူဆိုင်ဆိုင်နားနေတဲ့အခါဗောလေဟိုကလူချင်းတရားလူချင်းစသည်ဗောလေကမိသနာနိဝရဏတွေလည်းကျင်းနေတယ် စိတ်ကြီးမကြည်ဘူးလို့ရှိပြီးတော့စိတ်ကြီးစိတ်ကိုမုန်းကိုပြင်းထားတဲ့စိတ်ပုတ်ကြပါရဏိဝရဏတွေလည်းကျင်းနေတဲ့ဒေါသတွေ။ဒါမှလည်းသိချတာပဲလို့။လူလူကြကြတက်တက်ကြကြနဲ့စိတ်နားထောင်နေတယ်ဆိုတော့ထိုင်ပြီးတာသဘောမပေါဘူး။အဲ့ဒါကြီးလည်းကျင်းနေတယ်။နာကြတဲ့တရားပေါ်မှာ တတိထားပြီးတော့စူးစိုက်နေတယ်ဆိုရဲကောစိတ်တောင်းရောက်ရောက်တောင်းပြင်းရောက်ရဲ့ဘုဒ္ဓဆရာဆိုတာလည်းမရှိဘူးဘုရားကပြုခဲ့တဲ့ဟာတွေအာယုပြုပြီးတော့ပူပန်ဆင်းရဲတာမျိုးလည်းမရှိဘူးကောင်းတာတွေမပြုမဲ့မပြုမဲ့မပြုမဲ့မပြုဘူးပါလားဆိုပြီးတော့ဒီလိုလည်းပဲလုံလိုက်ရတာမရှိဘူးဒီကောလည်းဒီတိတ္တဘောင်လည်းတရားရဲ့အကျိုးသိပြီးတော့ ရုံရုံကြည်ကြည်နဲ့နားနေတယ်ဆိုလို့ရှိရင်လည်းဒုလောဒုလောဝိသိကိစ္စဆိုတဲ့និဝရဏတွေလည်းမရှိဘူးនិဝရဏတွေဆိုတာရှင်းရှင်းတန်ရှင်းရေးကိုဆန့်တားတဲ့သဘောတွေစိတ်ကိုညင်ရောက်ပြုလုပ်တတ်တဲ့သဘောတွေအတိပညာကိုချိနဲ့အောင်ပြုလုပ်တတ်တဲ့တရားတွေဖိုးတန်တဲ့တရားတွေကို တကယ်ဘဝရှင်းရမှလုံရောက်ရေးအတွက်ပဓာနာထားပြီးတော့ဥတည်ပြီးတော့နာကြလို့ရှိရင်ပထမဆုံးဒီအကျိုးလေးတွေရတယ်တရားတော်ရဲ့အစကောင်းကြီးကိုစပြီးတော့ပေါ်လာတော့တာပါပဲဒါနာကြတဲ့ပုဂ္ဂိုလ်တွေမှာနာကြတဲ့ပုဂ္ဂိုလ်တွေဆိုတာကဥဒယတနာစီစီတတ္တဝါတတ္တဝါသတ္တဝါရှိနာတတ်တာကိုယ်ရှိရလူရောက်ရေးလူရောက်ကြောင်း ရေးမှာဥတီထားပဲဗရဏထားပဲဆိုတာပေါ့ကိလေသာအချုပ်ချယ်ရလုံးရအောင်ငါတို့ရှင်ကြီးမှနေနားလည်ရတာအဆူဆိုင်ဆိုင်နားထောင်ပါဆိုတာပေါ့လေတကယ်တော်ဥတရားတွေပေါ့လေအဲ့ဒါကြီးဆူဆိုင်ပြီးတော့နားထောင်နေတော့မှပထမဆုံးရနိုင်တဲ့ဂုံကြီးပေါ့စာပဲရနိုင်တဲ့ဂုံကြီးပဲဘယ်လောက်ကောင်းတယ်တရားတော် အဲ့လိုတရားတွေကိုမြတ်စွာဘုရားဟောခဲ့တာပါပါဠိလိုတော့အာတိအာတိကလျာဏကိုကြီးခေါ်ပါတာဘုရားလက်ထက်တော်ကာလကလည်းပဲသာသနာ့နယ်ပယ်ထဲမှာမှတ်တမ်းလေးတစ်ခုရှိခဲ့ပါတယ်ရှိပုံကတော့တရားသေးကိုရှုနေတဲ့ယောဂီပုဂ္ဂိုလ်မှာယောဂီပုဂ္ဂိုလ်အား ဘုရားကိုယ်တိုင်ကပဲဓမ္မဟောလေးစားလောက်တဲ့ဒီလုံးကတူကပဲဟောဟောတဲ့ဟောတဲ့တရားပေါ်မှာခုနဥတိကျေကောင်းကောင်းနဲ့နားတဲ့ပုဂ္ဂိုလ်မှာအထဝေဒလက်သိပဲကောင်းကြည့်သွားပြီဆိုလို့ရှိရင်ခံစားမှုတွေတစ်မျိုးပဲခံစားလို့ကောင်းတယ် ဒေသနာရှင်ပေါ်လက်ရှိလက်ရှိလက်ရှိလက်ဒီဒေသနာရှင်ဟာသမဏကိုပဲတာယာနာကျော်ဝဖြစ်မတော်ဝဲကောင်းလောက်လည်းဖြစ်တယ်ဆိုတော့ဓမ္မဝေဒပါလေအထဝေဒဓမ္မဝေဒဉာဏ်ကြီးရတယ်အနတ္တဝေဒဒီသိရှိပြီးတော့ဒေသနာရှင်လေးတွေအာရုံပြုရလို့ရှိရင်တမျိုးအရသာပေါ့လေအယူရသာတွေရှိပါတယ်အဲ့ဒါလည်းပဲ သာသနာမှာမှတ်တမ်းရှိရပါလားဘုရားမြတ်စွာကိုယ်တိုင်ဟောထားတော့ပိုလည်းပဲသိကြပါတယ်ဟွန်းဥတီကျေကောင်းကောင်းနဲ့သူတော်တရားကြားလာတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်တရားကြီးကိဝိစီရတဲ့တရားပါဘုရားမြတ်စွာကအိခုတို့ဖြူစင်မြတ်သောဘုရားရဲ့တပိတဝကပုဂ္ဂိုလ်ဟာ ရှင်ရောင်းလည်းဖြစ်ဖြစ်လူကြောင့်ပဲဖြစ်ဖြစ်ဘယ်ကုပုဂ္ဂိုလ်ဆိုပါ့။ကိုဟိတသောတော်ဆိုတာအခြားတော်နာစိတ်ထုံအပ်တော်နာရှိရဆိုတော့ယူတည်တည်လေးလေးစားစားပါလို့ဒီနည်းမှလည်းသိပြီးတော့ဟောရှင်ကလုံရောက်ခြင်းပဲဆိုရက်ဥတီကျဲလည်းပါလေတရားနာကြတဲ့ပုဂ္ဂိုလ်ဟာတဲ့လူလာတရား ဒီအဲ့ဒီခိုက်တံမှာတော့ကျင့်နေတတ်ပါတယ်။ဘာဖြစ်လို့တရားကိုအာရုံပြုတာတော့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းကာမဂုဏ်အာရုံပေါ်မှာစဉ်းစားတော့ရှိစုပုတ်တွေလည်းမဖြစ်ပါဘူး။ကျန်တဲ့အဲနိုင်ကြီးတာလည်းမရှိ၊ကျန်တဲ့ပူပါနာလည်းမရှိ။ယုံကြည်ခြင်းနဲ့နားထောင်နေဆိုတော့သူလို့သူလို့လည်းယုံကြည်တာလည်းမရှိဆိုတော့ ဒါအမှန်ရှင်းရှားတာပဲဒါလက်တော်ကြီးကကိုယ်တိုင်နဲ့တမနှိမ့်ချထားပါတယ်တမဒီတော့အခုလက်တွေ့အထုတ်တော့အောင်မတည်သေးရင်လည်းကြည့်အောင်ကြည့်ပြီးလို့ရှိရင်လည်းပို့ပြီးတော့ရှင်းလင်းအောင်ပေါ့လေတယောတတေပေါ့လေစုစိတ်နားထောင်တဲ့ပုဂ္ဂိုလ်ဟာအထုတ်စေကာလမှာလည်းပဲဒီဝရဏဒီကိဝိစီကြပြီးတော့ စိတ်တည်ရှင်းလင်းခြင်းအကျိုးရတယ်ဆိုတာဟောဒီအထောက်အထားကြီးခိုင်လုံတော့ပါပြီကျမ်းလာယုံများတဲ့ကောင်ကဒီလိုနှောက်ဆက်ပြီးတဲ့လူဝင်လာတရားတွေကျင့်နိုင်တဲ့အခြေအနေရောက်တယ်ဆိုတော့လက်တွေ့ကျင့်သုံးမယ်ဆိုလို့ရှိရင်ဒီဟာတွေကိုဘယ်လောက်ပြန်နိုင်ရရှိမလဲဆိုတာအဲ့ဒါစဉ်းစားကြည့်ပေါ့ဟွန်း လက်တွေ့အားထုတ်လို့တော်တော်လေးရှိရှိလေးဖြစ်သွားပြီဆိုလို့ရှိရင်စိတ်ငြိမ်ချမ်းသာပေါ့လေသမထသုခစာရတယ်တရားမှတစ်ဆင်းဆက်ပြီးတော့အနည်းဆုံးဥရပြညာမင်းတော့ရောက်ရင်ပဲဝိပဿနာသုခစာပေါ့လေအဲဒီချမ်းသာတွေပေါ့အဲဒီချမ်းသာတွေကိုဖြစ်စေတဲ့အနေအချင်းတည်ဆောင်လာတဲ့အတွက် လက်တွေ့ကျင့်သုံးခြင်းဖြင့်လည်းပဲသူကကောင်းကုန်ကိုဟောဒီကောင်းတဲ့ကိုယ်ကြီးကိုဆောင်ထားနိုင်တာမဟုတ်လို့ကောင်းတဲ့ကိုယ်ကြီးရှိတာမဟုတ်လို့မြစ်စေကလျာဏအလေကောင်းကြီးကိုလို့အဲဒါလည်းပဲတရားကိုကြည့်ကြည့်ထားပါတယ်လက်တွေ့အမထုတ်သေးပဲနဲ့တော့သမထရှိကမရနိုင်ပါဘူး မိတိယုံနဲ့တော့နိဝရဏတွေဝတ်သွားတာငြိမ်သွားတာမရှိနိုင်သေးပါဘူးဝိပဿနာဉာဏ်မရှိသေးဘူးဆိုလို့ရှိရင်လည်းဝိပဿနာချမ်းသာမရသေးပါဘူးဒါတော့အတ္တိတရားနေပြီးတော့အရှင်တရားထက်လိုက်လို့ပေါ့လေဒီဝိညာဉ်တရားတွေဖြစ်ကုန်ရပဲနဲ့ရင်ကြည်ပြီးဆိုလို့ရှိရင်ပစ္စည်းကကြောင့်လေး သမေတိတိသမထောအရာပေါ်ဒီစัจ jin တရားတွေညှို့စီတာဟုတ်လို့သမထဆိုတာဖြစ်လာတာပါပဲလက်တွေ့ပြောလို့ရှိရင်အတုဇာယောဂီပုဂ္ဂိုလ်တွေထိုင်ပြီးတော့နေတဲ့အခါဝမ်းပိုက်ဆက်ပြီးတော့အသက်ပုံမှန်ရှူဆက်ပြုလုပ်တဲ့အခါဟောမဲကဖောင်းလာတာလေတုန်ကြသွားတယ်ဖောင်းနေဆိုအပြောပါပဲသဘောကတော့တောင်တင်းလှုပ်ရှားရွေ့သွားတယ် ဝါယောဖွတ်တာပါယုလေးတွေ့ရပါလားဝါယောအဓိကဖြစ်တဲ့ရုပ်တွေပေါင်းစုနေပါလားဒါဖြစ်ဆိုင်ရှိမှသဘာဝမြင်ပြီဆိုတဲ့အတိုင်းထောက်ကြိုက်ပုံတိုင်းမှာရှိလို့ရှိရင်တကယ်သဘာဝစစ်ကြီးနောက်တော့မြင်လာတာပါပထမဆုံးမြင်သေးပါဘူးဒါပေမဲ့လို့ဖောက်မှုပယ်မှု ဒီလောကီအမြင်တက်ပြီးတော့ဒီလိုပဲမှတ်နေရတော့အဲ့ဒီမှတ်တဲ့အခါမှာဘောင်းပေါ်လာလို့ရှိရင်ဘယ်မှုပေါ်လာလို့ရှိရင်အဲ့ဒီပေါ်တဲ့အာယုစီစိတ်ကလေးကတ်သွားအောင်အားဆက်ရတယ်အပူလေးအားဆက်တာပါလေသတိပဋ္ဌာန်တော့ပါတော့အတာပဝရိယလို့ဆိုထားပါတယ်အပူလေးပူလေးဆိုလို့ရှိရင်အေးဆက်ဆက်လောက်တာမရှိအောင် နည်းနည်းကြာကြာလည်းရှိရမယ်တက်တက်ကြွကြွဖြတ်ဖြတ်လည်းရှိရမယ်အဲဒီလိုကြီးရပြီးပြောတာပါရဲတာလုံးကြဖြတ်လိုက်ရပါတယ်ဟမ်ပုံလေးပေါ်လာတာနဲ့အဲ့ဒီစီတရှိတဲ့စိတ်ကလေးကတ်တော့သုံးဖို့တတိကလေးကတ်တော့အားဆက်ရတယ်ပြီးတော့တစ်ဖက်ကလည်းပဲတဲ့အောင်ဆိုပြီးတော့ဇန်တော်နဲ့ဥတက်နဲ့ချိန်ပေးရတာ အားသာစိုက်သွားလို့ရှိရင်အားစိုက်ရုံသာစိုက်လို့ရှိရင်အားကများရင်လည်းချော်သွားနိုင်တယ်နဲရင်လည်းရှုွက်စီမရောက်ဘူးဒီအလောတော်ဖြစ်အောင်ဆိုပြီးတော့ချိန်ရတယ်တော့အဲအောင်စံတော်လေးရတယ်ပါရပါတယ်ချိန်တာချိန်သားပြီးအားမစိုက်ဘူးဆိုလို့ရှိရင်လည်းမရောက်ပါဘူးဒီတော့ပေါ်လာတဲ့အောင်စီရောက်ဖို့လဲလိုတယ်တဲ့ဖို့လဲလိုတယ် ရောက်အောင်ဆိုတာကအဆိုင်အာတဘလုံလောက်ဝိရိယတဲ့ဖို့ဆိုတာကဝိတက်တဲ့ပြီးတော့တိတိတိတိဖြစ်သွားဖို့လည်းပဲဥစ္စာတာပါလေသံ၅ပါးသမုဒ္ဒံ၆ပါးတဲ့ကပထမဆုံးဒီဝိတ္တဥစ္စာကအရေးကြီးပါတယ်ဒီမှာဒါဒီပါရပါတယ်ကွာရှင်းရလျှောက်လို့ရှိရင်လည်းဒုတိယကောက်မစလောက်စိတ်ကပြီးတော့လှမ်းတိုင်းလှမ်းတိုင်းပါပါအဲဒီအမူအရာလေးပေါ်မှာ စိတ်ကလေးဒီကလေးတက်ကတ်တော့ပူရင်းအားစိတ်ရတယ်ချိန်နဲ့ချိန်ရတယ်မှာဒီတစ်ခုလိုပါတယ်ကြော်တယ်ခြားတယ်ကြော်တဲ့ပုံမှာခြားတဲ့ပုံမှာကြော်လမ်းချ30ရောက်လို့ရှိရင်လည်းကြော်တဲ့ခဏမှဒီပုံမှာနှမ်းလို့ရှိရင်နှမ်းတဲ့ပုံမှာပဲအားစိတ်ရတယ်တဲ့ရတယ်အဲလိုနဲ့နင်းချတဲ့ခါမှလည်းပဲသာကအဆုံးထိပေါ်လေတော့အားစိတ်မှုရှိရတယ် တက်အောင်လည်းချိန်ပေးရတယ်ပေါ့လေဒီမှာဘယ်လိုအမူအရာပေါ်သည်ဖြစ်စေပေါ့လေပေါ်လာတဲ့အမူအရာခုနကာယဝိညာဉ်စိတ်ဓမ္မခေါ်တဲ့အာယုန်လေးချက်တွေကရှိခွင့်ပြကြီးတဲ့ပေါ့လေအတိတ်အတိတ်ရှိဖို့လေးတွေပေါ်လဲပေါ်ရင်အဲဒီလိုလုပ်ရတာကြီးပဲဒါသိအရေးကြီးပါလေအသက်ရတယ်ချိန်သက်ကြရတယ်ဒါယောဂီရဲ့တာဝန်စက်ကတည်းကလည်းအဲဒီဟာယောဂီရဲ့တာဝန်ရှိတယ်လက်ရင်းပေါ်ရဲ့ ရှုကကောင်းမှုပင်မှုမှာတတိလေးကတ်သွားအောင်ကတ်ပြီးတော့စီစီစီဖြစ်သွားအောင်ဘူရိယလို့ချတက်ချဖြတ်လက်တဲ့ဝိရိယရှိပြီးတော့ပြင်းမှုကအစပါလိမ့်အောက်တို့ညီကြီးတွေရှိဘူးဆက်ရှင်းနေတယ်တမနေ့ဆိုရင်စက်ကပေါင်း60ဆိုတော့ဝိရိယတစ်ချိန်ရ တစ်စက်ကဒီချိန်ကျနဲ့တွက်လိုက်ရှိရင်အချိန်ပေါင်း60ပေါ့လေတန့်ရှင်းနေတယ်ဟွန်းဒါအဝတ္တရကင်းနေရပဲဒီမှာနှစ်စက်ကမှဒီချိန်ကျတွက်တောင်မှ10မိနစ်မှဆိုလို့ရှိရင်အချိန်ပေါင်း30တန့်ရှင်းနေရလဲလားတဝိရိယစိတ်တဲ့အတွက်ဝိရိယကတိတိတလက်မခံပယ်လှမ်းတဲ့သဘောပေါ့ ဖြစ်ပြီးသားကိုပယ်တာမဟုတ်ဘူးဖြစ်ခွင့်မပေးတာပေါ့သူ့နေရာမပေးတာပေါ့ဒါလေးလောက်နဲ့တန်ဖို့ရှိပြီကောင်းပေါ်တဲ့တူပေါ်တိုင်းမှာတတိနဲ့တဲ့တော့စိတ်နဲ့တဲ့တော့ချိန်ရွယ်ပြေးတယ်ဆိုတဲ့ကူကစိတ်ဟာတခြားချော်တော့ငေါ့ပြီးတော့အလကားကဖြစ်မသွားဘူး ဒီမှာပဲစိုက်ထားတယ်ဆိုတော့ကာမဝုဒ္ဒဆိုတာလည်းမရှိတော့ကောင်းတာကြီးဒီကြနာစာထိတွေ့နေတာပေါ့လေအဲ့ဒါလေးကျင်းနေတယ်ပြီးတော့စိတ်ကြစိတ်ဆုံးမုန်းမုန်းတဲ့သဘောကြီးဖြစ်ပြီးတော့သူများကိုဖြစ်စည်းခြင်းနဲ့ပြပါရဥဒ္ဒတေတော့မရှိဘူးကမ္မဝုဒ္ဒကိန်းကဇဝရဝုဒ္ဒတေလည်းကျင်းနေတာပဲ မနာလို့မတို့မှုတွေကြားပြီးတော့သူတစ်ပါးကိုဖြစ်စည်းလို့တဲ့ဆင်းရဲစေလို့တဲ့သဘောပေါ့လေညှိုးတက်လို့တဲ့သဘောဝိတောက်တက်တယ်လည်းကျင်းနေတာပဲပေါင်းနေပုံနဲ့ပိန်လိုက်တယ်ပဲပေါ့မှာပေါ့ဒီကအယုံနဲ့မသိနဲ့တဲ့နေသလားဟုတ်လားမိစ္ဆာဝုတ္တတိကျင်းပြီးတော့နေတာဒါလက်တည်းပဲသတ်သတ်ရှင်းနေတာပေါ့ မင်းရဲ့အာယုံနဲ့စိတ်နဲ့ပုတ်တိုက်တကယ်လို့ဖြည်းဖြည်းဖြစ်သွားပြီဆိုရင်တိတ်ကျင်တတ်လာတာဖြည်းဖြည်းတာဝိစာရခေါ်တယ်ဒီတော့ဖြည်းဖြည်းဖြစ်ပြီဆိုလို့ရှိရင်ကိုလိုရတဲ့လုပ်ဟာဖြည်းရောက်မှန်ကြည့်တော့ကျင်တတ်လာတာပဲဟွန်းဒါအမှန်သင်္ချာတာပဲကျင်တတ်တာစိတ်တိတ်တာတော့ဆက်တော်ဘူးလေးဖြစ်လာတော့ ဒုပိတံကစားတဲ့အခါမှာပြိမှတ်သောကိုဒီချိန်ပြီးတော့အားစိတ်ပြည့်တဲ့အခါအားစိတ်ကလည်းလောတော့ဖြစ်တော့ပြိမှတ်တို့စီလည်းရောက်သွားပြီချိန်ပြီးတော့ပြည့်ပြီးတော့ထက်လက်ရှိသွားပြီဆိုရင်အိုးခုံတော့ခုံတော့နဲ့ပြစ်တရားကိုပြည့်ပြည့်ဖြစ်ပြီးတော့နေရထိုင်နေသိကောင်းတာတော့အဲ့ဒီဥပမာလေးနဲ့ရှင်းပြလို့ရှိရင် ကိုယ်လိုအားစိုက်ပြီးတော့ချိန်ကားကြိုက်မှတ်လို့အရုံနဲ့ထိမိသွားပြီဆိုရင်သောဝိဇ္ဇောကံဝိဇ္ဇအကုသလေတံမေဟိသဝိတကံသဝိဇာရံဤဥစ္စာတိတိစုခံသောက်ရှိကြတာပဲဒါမှလည်းသိစားတာပဲကွာညင်းလို့မရဘူးဟွန်းခုန ရှုမှတ်မှုအင်္ဂါလေးတွေစုံသွားပြီဆိုလို့ရှိရင်အာဟုတုတရားတွေကလည်းကျင်းနေတာပါပဲဒီတော့နိဝရဏတရားတွေကလည်းပဲသမိသနာပြဝါရအစရှိတဲ့နိဝရဏတရားတွေကလည်းပဲစိတ်နေတာပါပဲထိတ်စားကြိုက်တဲ့သဘောပုတ်တိုက်ရှိမှလည်းဥဟုဟုရှာတာဥဒေဥရှာတာပါတဲ့ ခုနနိဝရဏတွေကင်းစိတ်တဲ့ဝိကိစ္စဆိုတာကင်းစိတ်တဲ့ပစ္စည်းစုကဖြစ်ပါတယ်ဒါဟာတရားတော်ရဲ့မရှိကလျာဏပေါ်လေအလေကောင်းကြီးကိုပေါ်လေဒါဝိပဿနာမပါသေးဘူးဝိပဿနာဖြစ်လို့ချမ်းသာဖြစ်ပုံပေါ်လေအဲဒါကြတော့နှောင်းလေးကြမှာပြောနေတော့တာပါပဲပထမအစတော့ဒီချမ်းသာရအောင်ပါပေါ်လေဒီမှာသာဓု สาธุสาธุ